ခရီး46အငယ်1မှ9ဘေလသည်ကြပြီနေဘောသည်ကျိုးပဲ့ပြီသူတို့ရုတ်တုတို့သည်အခြေလေးချောင်းရှိသောတာတရိษံတို့အပေါ်မှာရှိကြ၏တင်တို့ထံဘူးသောဝန်ကိုတင်၍ပင်မန်းသောတရိษံတို့သည်ထမ်းရကြ၏သူတို့သည်ကျိုးပဲ့လျက်အတူလဲလျက်နေ၍မိမိတို့ထမ်းရသော ဝန်ကိုမကယ်တင်နိုင်ဘဲကိုယ်တိုင်တိမ့်သွာခြင်းကို ခံရကြသည်တကား။အိုယာကုအမျိုးသားတို့ငါစကားကို နားထောင်ကြလော့။ကြံကျွင်းသောဣဒရေလအမျိုးသားအပေါင်းတို့ဖွာစကပင်တင်တို့ကိုငါထမ်းလေပြီ။အမိဝန်တဲမှဆ၍ငါဆောင်ရွက်လေပြီ။တင်တို့အသက်ကြီး၍သပင်ဖြူသည်တိုင်အောင်ငါသည်ထိုးသောသောသူဖြစ်၍တင်တို့ကိုဆောင်ရွက်မည်။ငါပြုခဲ့ပြီးသည့်အတိုင်းထမ်းဦးမည်။ဆောင်ရွက်၍ကယ်တင်မည်။ သင်တို့သည်ငါ့ကိုအဘယ်သူနှင့် ပုံပြကြမည်နည်း။အဘယ်သူနှင့်တူစေကြမည်နည်း။တူအောင်အဘယ်သူနှင့် ခိုင်းနှိုင်းကြမည်နည်း။ရွှေကိုအိတ်ထဲကများစွာထုတ်လျက်၊ငွေကိုလည်းချိန်ခွင်နှင့်ချိန်လျက်၊ပန်းတိမ်သမားကိုငှါး၍ဘုရားကိုလုပ်စေပြီးမှ ပြပ်ဝပ်ကိုးကွယ်ကြသည်တကား။ထိုဘုရားကိုပခုံးပေါ်မှာထမ်း၍ဆောင်သွားသဖြင့်သူ့နေရာ၌ထားကြ၏ သူသည်လည်းမတ်တက်နေ၏သူ၏နေရာမှသူမရွှေ့နိုင်သူကိုအော်ဟစ်တော်လဲသူသည်မထူးဒုက္ခဆင်းရဲတဲ့ကမကယ်မနှုတ်နိုင်အငယ်ရှိမှ73အိုဖောက်ပြန်သောသူတို့ဤအမှုကိုအောင်းမေး၍ယောက်ျားဂုံကိုပြကြလော့တတိနှင့်ဆင်ခြင်ကြလော့ရှေးကာလ၌ဖြစ်ပူးသောအမှုအရာတို့ကိုအောင်းမေးကြလော့ ငါသည်ဖျားသခင်ဖြစ်၏ငါမှပါအခြားသောဖျားမရှိအူးမှဆ၍အဆုံးတိုင်အောင်၎င်းရှေးကာလမှဆ၍မဖြစ်သေးသော အမှုရာတို့ကို၎င်းပေါ်ပြလျက်ငါအကြံတည်လိမ့်မည်ငါအလိုရှိသမျှကိုငါပြည့်စုံစေမည်ဟုဆိုလျက်ဝေသောအရာအရှိမျက်နာမှငါဤလက်ထောက်ဒီဟုသောငှက်ရဲကိုခေါ်လျက်ငါသည်ဖျားသခင်ဖြစ်၏ ငါနှင့်တူသောသူမိမျှမရှိငါသည်နှုတ်ထွက်အတိုင်းပြုမိကြံသည့်အတိုင်းစီရင်မိစိတ်ခိုင်မာ၍ဖြောင့်မတ်ခြင်းတရားနှင့်ဝေသောသူတို့ငါစကားကိုနားထောင်ကြလော့ငါဤဖြောင့်မတ်ခြင်းတရားကိုအနီးသို့ငါဆောင်ခဲ့မိအဝေး၌မနေရငါဤကယ်တင်ခြင်းကျေးဇူးလည်းမဖင့်နွဲရစည်းုံတောင်ပေါ်မှာငါဤကယ်တင်ခြင်းကျေးဇူးကို၎င်း ဣဒေလအမျိုး၌ငါဘုံကို၎င်းငါထားမည်